ဘုန်းကြီးတို့ဒီနေ့2020တခုနှစ် AB လာ21ရက်ဗုဒ္ဓဟူးနေ့သမာဓိမက်ခင်ပိုင်ပြောကိုရည်ရထားတော့ဘုန်းသမာဓိမက်ခင်နဲ့သမာသမာဓိမက်ခင်တကယ်တမ်းကျမက်ခင်ကသမာဓိမက်ခင်3ပါးရှိတော့3ပါးရှိတော့ဒါတွေကတွဲပြောတယ်တခုတည်းပြောလို့မရဘူး နေ့ကတမတတိမက်ခင်ပြောတယ်တမတတိမက်ခင် ဖြစ်ဖို့ဆိုရင်တမဝိုင်မမက်ခင်ကကူပေးရတယ်တမဝိုင်မမက်ခင်ကူမပေးလို့ရှိရင်တမတတိမက်ခင်ကကတ်နေအမြဲတမ်းတတိရှိဖို့ဖြစ်ဖို့ခက်တယ်တတိမလွတ်အောင်ဝိရိယလေးကူပေးကြောင်းကြဆိုင်ပြမလွတ်တော့ကောင်ကရအောင်လုပ်မယ်တိအောင်လုပ်မယ်အဲလိုစိတ်ကကြောင်းကြဆိုင်ပြကြောင်းကြဆိုင်ပြီးမှဝိရိယကူပေးမှ တမတတိကထားတဲ့အာယုံမှာကတ်တယ်ကတ်သွားပြီဆိုတမာတိမက်ခင်ဖြစ်တော့ဗျာအဲဒီလိုတမာတတိမက်ခင်ဖြစ်ဖို့အတွက်ဘုန်းကြီးတို့အိန္ဒိယတံဝရတိလာတယ်လို့တယ်မျက်စိနားလျာကိုယ်စိတ်ကို ထိမ့်ထားတယ်မြင်သမျှကြည်တာလို့ကြားသမျှနားထောင်တာလို့တွေးသမျှစားတာလို့တွေးသမျှကောက်ပြီးနမ်းရှူတာလို့ တွေးသမျှပစ္စည်းသုံးဆောင်သုံးကျင်တာတို့အတွေးတွေနဲ့ခြားခြားလဲနေဟာဆိုရင်သူကတတိကဖို့ခတ်တယ်။ယင်တော့ဝိတ္တရိမဲ့ဗြဟ္မအုပ်မှာမဟာမိတ်တမထေကြောင့်ပြောသွားသစ္စာဆိုလောက်အိန္ဒြေထိမ့်သိမ့်နေတဲ့မထေမြတ်တပါးကြောင့်ပါ။ဒါတော့ဘုန်းကြီးတို့ရောတတိထားမဲ့ကိစ္စပါပဲ။အဲဒီရှင်မြတ်ကြီးတော်ကောင်းမှသူနေထိုင်သွားပုံလေး ဒါလေးအကြတွေ့သူသဖြင့်ဒီလိုတရားစခန်းဝင်တဲ့ချိန်တို့ပါလို့ဆိုရင်တော့ဘေးအာယုန်တွေကတော့တတ်နိုင်မြတ်ဖြတ်တောက်ထားတာကောင်းတယ်တခြားအာယုန်တွေလိုက်နေတော့ကိုလောက်တာတွေကအလကားဖြစ်တော့ပေါ့လောက်တော့လောက်ပါထိုင်ခြင်းတော့ထိုင်ပါရဲ့အဲ့ဒီတခြားအောင်နေကြည့်မယ်နားထောင်မယ်ဆိုစိတ်ကအိပ်ပြစုထားသမျှလေးတကားပြတ်သွားပြန်အဲ့လိုနဲ့လဲနေလုံးချရိုက်နေတယ် မာမိတမထေဆိုဘုန်းကြီးတို့ဒီကိုကျုံပေါ့ဗျာစောရကမာဝီရတာကြောင်းကြီးမှာတရင်သုံးနေတယ်သူ့ရဲ့နမတော်တော်ရှိတယ်အဲ့ဒီသူ့နမလည်းဘိက္ခုနီမှာဝယ်နေသူတို့မှာအမေအိုကြီးရှိတယ်ဒီနေ့တော့အဲ့ဒီအမေအိုကြီးကဝိတန္တာဂိုင်းတာဆိုဒီသမ ्या မှာအနာပေါက်တာပေါ့အဲ့ရထဲမှာအလူးလဲခံစားရတဲ့အမေအိုကြီးမှာ အဲ့လိုခံစားနေတော့သူသမီးဖေခုနီမနေရအဲ့နာမှာရှိဆောက်ရှောက်နေတယ်အဲ့တော့သူမခံမရနိုင်ဖြစ်လာတော့သူသားကြီးတောင်းတတော့ပေါ့ချစ်သမီးသမီးရဲ့အကိုကြီးသွားပါမေရိုကြီးဒီမှာအနာရောဂါဖြစ်နေမကြမ်းပါဘူးပြီးတော့လဲဆေးလဲတောင်းခဲ့ဦးဒီလိုမှာဆေးဆရာတော့မဟုတ်ဘူးဒါပေမဲ့သားကြီးကိုအကိုရအနေနဲ့ မာလိုက်တာဒီတော့သမီးငယ်ဘေကုဏီမာလည်းအကိုကြီးမဟာမိတ်တမထေရသွားတော့ဗောလေအမေပြောဒကမာကြီးအမေပြောတဲ့အတိုင်းသူလည်းအကျိုးကြောင်းအကိုကြီးဘုန်းကြီးကိုရှောင်းတော့မဟာမိတ်တမထေရဘာမိတ်လဲဆိုတော့ဓမ္မငယ်တဲ့ငါမှဘာစေးမှမရှိပါဘူးတဲ့တင့်မြင့်တူများကိုဆုဆောမိထူတော်မိချက်ထားတဲ့ဆေးဆိုရငါနားမလည်ဘူး သူဆေးလည်းမကျွမ်းကျင်ဘူးလို့ပြောလို့ရမှာအရှင်တို့ကတော့ဆေးဖော်တာကတော့ဒီလိုပဲသိမြင့်သိဦးတွေဆူဆောင်းပြီးထောင်ထုကြိုချက်ဒါမျိုးအဲ့ဒါတွေငါနားမလည်ဘူးတဲ့ဒါပေမဲ့လေမေတော်ကြီးရောက်ယောဂပျောက်စေနိုင်တဲ့ဆေးကိုတော့အကိုကြီးပြောလိုက်ပါမယ်ဓမ္မငယ်သေချာချာမှတ်သွားတယ်ငါတဲ့ရဟန်းပြုတဲ့ချိန်ကနေစပြီးတော့တတ်မဲ့တဲ့စိတ်နဲ့ မျက်စိနားလေးကကို စိတ်ဆိုတဲ့အိမ်တွေကိုဖြတ်ပြီးတော့ဆန့်ကျင်မဲ့အမျိုးသမီးအာယုံတစ်ခါမှမကြည့်ဘူးပါဘူးတဲ့အဲ့လောက်ဒီထိမ့်သိမ့်တယ်နော်ရံဖြစ်တဲ့ချိန်ကနေခုချိန်လေးဆိုနှစ်ပေါင်းများစွာဒီမှန်သောတစ္ဆာစကားကြောင့်တဲ့ငါရဲ့မေတော်ရယောဂပျောက်သိပျောက်ကင်းပါစေတဲ့တတိလို့တစ္ဆာပြုပါတဲ့ဒီတိုင်းမှတိုင်းငါနမတစ္ဆာပြုပါတစ္ဆာပြုပြီးတော့တဲ့ဒီအမေရဲ့ ယောဂဖြစ်နေနေရလဲဒီလိုပုတ်တက်ပေးလိုက်ပုတ်တက်ချလိုက်အဲ့လိုမှားလိုက်ဓမ္မငယ်ဘေကုဏီမှာလည်းမထေရတင်ကြပေးတာကိုယူခံယူပြီးရနောက်ပိုင်းမထေရဥချအိမ်ပြန်ရောက်ပေါ့လေမေရောကြီးကြိုးကြောင်းပြောပြတစ္ဆာပြုတစ္ဆာပြုလို့ပုတ်ချလိုက်တဲ့အခါမှာယောဂချက်ချင်းကိုပျောက်သွားတယ်ဒီယောဂရေမြုပ်များကြည် ဘဝပျက်စီးသွားတယ်လို့ပဲတဲ့ဘာဝေနာမှမခံစားဘဲနဲ့ယောဂပျောက်သွားပျောက်သွားတော့မေရိုကြီးကဝမ်းသာလုံးလို့ဩမြတ်စွာဘုရားကတက်တော်ထင်ရှားရှိရင်တော့ငါသားကြီးတို့ရဟန်းမျိုးရဲ့ဥကောင်းကိုရွှေလွတ်တော်နဲ့ပတ်သက်ပြီးတော့ချီးမွမ်းမှာမလွယ်ဘူးဆိုပြီးချီးကျူးပြောဆိုတယ်အဓိကတော့ပြောချင်တာတော့ဒီမျက်စိနားလျာကိုယ်စီအမြဲတမ်းထိရခက်တယ်ဒါကိုနှစ်ပေါင်းများစွာထိန်းနိုင်တာ ဒါတော်တော်လေးချီးကျူးဖို့ကောင်းတယ်ဘုန်းကြီးတို့တွေကြတော့အဲ့ဒီရှင်မြတ်ကြီးတော့မထိန်နိုင်တော့ဒီတရားစခန်းရပတ်တို့ကသမာဓိရတဲ့လုပ်တွေလုပ်တဲ့ခါကျဒါမထိန်လို့မရဘူးပြအဲ့ဒါနိုင်နေလို့တော့ကြုံပါလိမ့်မယ်ထိန်တာတွေကပျောက်သွားလိုက်မြန်လုံးလိုက်ထိန်တာနည်းနည်းပါးပါးလေးကြားတာလည်းကိုမရဘူးဒီဒီတခြားအာယုံတွေပေါ့အခုချိန်ကာလမျိုးပေါ့နော်အဲ့ဒါဆိုရင်တော့ပို့ပြီးတော့ ကိုယ့်ရဲ့တမာရီတတိတမာရီကတိုးတက်မှုမရှိဘူးဆိုဒါမျိုးဖြစ်တယ်ဒါကြောင့်မို့ဒီရပ်ပါမှာတော့တတိထပြီးထိမ့်သိမ့်ဖို့လိုပါတယ်ဒါကတော့တမာရီနဲ့တတိနဲ့ပတ်သက်တာပေါ့နော်အဲ့ဒီတတိမြဲဖို့အတွက်နောက်ကဝိရိယကူပေးရတယ်ဝိရိယတွေအမျိုးမျိုးအင်္ဂုတ္တစက္ကနိဗ္ဗာန်မှာဖွင့်ထားအတ္တကာရီ၃အာရဘထ အစာအုံဆုံးအထုတ်တဲ့ဝိရိယဓာတ်သဘောငါလုံးကိုလုံးမှဖြစ်မယ်ဆိုပြီးတော့တရားစအထုတ်ရင်ဒါအာရဘဓာတ်လို့ခေါ်တယ်အာရဘဝိရိယနောက်နေခမဓာတ်ကိုပြင်းနေတဲ့စိတ်ကိုလွတ်တော်လောက်အောင်ပြင်းနေတဲ့ညီငွေတာတွေမလုံချင်တဲ့စိတ်တွေအဲ့ဒါတွေကိုလွတ်တော်အထုတ်တော်နေခမဓာတ်လို့ခေါ်တယ် အထုံရောအထုံနဲ့လွတ်သွားပါတယ်မြင်တာတွေကိုအထုံလို့ကောင်းတဲ့သဘောလေးတွေဖြစ်လာတယ်။စာပိုင်းတော့ကြိုးစားရတာပေါ့နော်။ကြိုးစားရင်ကြိုးစားရင်ကတ်သွားပြီဆိုလိုလိုအထုံခြင်းနဲ့စိတ်တွေပေါက်လာ။အဲအထုံခြင်းနဲ့စိတ်ပေါက်ပြီဆိုရင်အိခမတတ်ပဲ။ပြီးတော့တစ်ဆင့်နဲ့တစ်ဆင့်မြင့်အောင်ပေါ့။အဲလိုမြင့်အောင်အထောက်တယ်အထုတ်ခြင်းနဲ့စိတ်တွေပါလို့ဒီပြင်းမှုတွေလွတ်သွားပြီဆိုဝိပဿနာထုတ်လို့ဝိပဿနာအစဉ်စဉ် ဉာဏ်နဲ့တက်လောင်အာထုတ်တယ်တစ်ဆင့်တစ်ဆင့်မြင့်သွားအာထုတ်တာမျိုးပရကမတတ်လို့ခေါ်ဇန်တရားတွေလည်းမထူဘူးဗျာပရမတာမအရာနေပြီးတော့နမိတ်တွေယာနမိတ်တွေခိုင်မြဲဇန်တွေရအောင်လုပ်တာကိုပရကမတတ်လို့ခေါ်နောက်ဓာတ်သုံးပါးတော့ဌာမတတ်စွမ်းအားလုံးလာဝရိယရှိတဲ့ဓာတ်ကိုစွမ်းလည်းရှိနေတဲ့စိတ်စွမ်းလည်းအပြည့်ထက်ထားတဲ့မျိုးဌာမတဌာမဝိရိယခေါ်တယ် ထီတိဝိရိယအဲ့ဒီဓမ္မဝိရိယကိုဆွမ်းစိတ်ဆွမ်းကြိုးစားထားတဲ့ကခဏတစ်ဖြုတ်မလောက်အောင် အမြဲတမ်းကိုဒီဝိရိယရှိနေအမြဲတော့ခိုင်မြဲတဲ့ဝိရိယရှိရမထမပြင်းမကြီးပေါ့ဗျာတနေ့ကောအထုတ်မယ်တရားလုံးအထုတ်မယ်ဒုံဘောတရားတစ်ချိန်တော့တရားတစ်ချိန်ပုံမှန်အထုတ်အောင်အဲ့ဒါခိုင်မြဲတဲ့ဝိရိယခေါ် ခိုင်မြဲတဲ့ဝိရိယမျိုးထိတိဓာတ်ထိတိဝိရိယခေါ်အဲဒီမရရအောင်လုပ်မယ်မဖြစ်ဖြစ်အောင်အထုတ်မယ်တကယ်ကိုကြိုးစားပန်းစားအပတ်ကိုကြိုးစားအထုတ်တဲ့ဝိရိယမျိုးကိုပရကမဥပကမဓာတ်ဆိုပြီးတော့ဝိရိယနာမည်အမျိုးမျိုးတွေပေးတာလို့ဗျာဘာဖြစ်ဖြစ်ဒီဝိရိယတွေဘယ်ဝိရိယနဲ့ပဲအသုံးချအသုံးချအသုံးချတိုင်းတော့တတိကထားတဲ့အရာမှာမြဲသွားတယ် မြဲသွားရင်တော့ကတတိကမြဲတော့ပမာရိယလာတော့ပေါ့ဒီတော့ဝိရိယအင်္ဂါတွေပါရမီနဲ့သက်ဆိုင်တဲ့ဝိရိယအင်္ဂါတွေလည်းပြောထားတယ်တရားထုတ်တဲ့ခါကျတော့အသားရည်ကကြံကြံပါစေအဲ့လိုမလျှော်တော့ဇွဲနဲ့လို့အရေးသာကြံပါစေအကျော်သာကြံပါစေအသွေးသားသာကြံပါစေအယိုးသာကြံပါစေဆိုတော့ဘုရားလောင်း ဒုက္ခဆရာကျင်တော့နေမှာအယိုးနဲ့အယိုးပဲတွေ့တော့တာပေါ့နောက်ရိုးရိုးရစံကြည့်ရှေ့ကျော်ရိုးထိတဲ့သဘောမျိုးလောက်ထိအောင်အယိုးနဲ့အရေးကြံတော့အဲ့ဒီလောက်ထိပြင်းပြင်းထန်ထန်အထောက်အမြဒါဝိရိယအင်္ဂါ၄ပါးပေါ့ဗျအဲ့ဒီအင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဝိရိယပါမျိုးပြောချင်တာတော့ ဝိရိယကကုပေးမှတတိယမြဲတယ်တတိယကတ်တယ်ဒါလေးမှတ်တော့တတိမြဲလာရင်ဘုန်းကြီးတို့တဏ္ဍမှာတမာရီဟာရလာပါလိမ့်တမာရီဖြစ်လာပါလိမ့်အဲ့ဒါလေးလိုပါတမာရီနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့တုတ်တန်ကြီးတော်တော်များများမှာခေါ်ထားပြီးအများကြီးပါမယ်အဲ့မှာဘုန်းကြီးတမာရီနဲ့ပတ်သက်တုတ်တန်လေးကိုပြောပါဦးတမာရီတုတ်ဆိုအင်္ဂုတ္တပစ္စကနိဗ္ဗာန်မှာဒါလည်းကောင်းပါ ဘာဟောတာလဲဆရာကတမာရီဘိခွေဘာဝေတာတမာရီရအောင်အထုတ်ကြအောင်တမာရီရအောင်အထုတ်တဲ့ပုဂ္ဂိုလ်ဟာရင့်ကျက်တဲ့ပညာဆွဲမြဲတဲ့တတိရှိလာပြီ။အဲရောရင့်ကျက်တဲ့ပညာဆွဲမြဲတဲ့တတိဖြစ်ဖို့အတွက်အတိုင်းရှိပမာဏမရှိတဲ့တမာရီကိုရအောင်အထုတ်ကြအောင်အဲ့ဒီလိုတမာရီကိုပွားများအထုတ်တဲ့ပုဂ္ဂိုလ်တမာရီရတဲ့ပုဂ္ဂိုလ်များ ဉာဏ်၅ပါးပေါ်လာလိမ့်မယ်ထေရတို့ပြစ္ဆုကနာဉာဏ်လို့ခေါ်ပြစ္ဆုကနာဉာဏ်ဆိုတော့မဉဏ်ဖွညာရပြီးနောက်ပိုင်းပေါ်တာမျိုးကိုခေါ်လို့ဒါပေမဲ့ဒီမှာဉာဏ်ဆိုရင်လည်းလုံလောက်ပါတမာရီရှိထားတဲ့ပုဂ္ဂိုလ်ဟာဉာဏ်၅မျိုးပေါ်ပါတယ်နံပါတ်1ဒီတမာရီရနေတဲ့ပုဂ္ဂိုလ်တမာရီရနေတဲ့ခိုက်တံမှာလည်းချမ်းသာတယ်နောက်အခါမှာလည်းချမ်းသာတယ်အကျိုးရှိတယ်လို့ ဆင်ញင်သိမြင်တဲ့ဉာဏ်ဖြစ်ပေါ်တကယ်တမာရီကကိုယ့်ကိုသိတယ်စိတ်ကအိတ်ချမ်းတယ်ကိုယ်လည်းအိတ်ချမ်းစိတ်လည်းအိတ်ချမ်းတော့နေလို့ကောင်းတယ်အဲ့မှာတမာရီအကျိုးတွေအော်တမာရီကျိုးကခေါင်းနာတွေပဲဖြစ်တာပဲလို့သိချင်းကိုယ်တိုင်သိမြင်တဲ့ဉာဏ်ဖြစ်ပေါ်လာတယ်ကိုယ်တိုင်အကျိုးခံစားရတာပေါ့ကိုယ်တိုင်ကြိုးခံစားရတဲ့ကဒါတိတိကျသိလာတယ်။နံပါတ်1ကြဗာမိတ်လဲဆိုဘုရားက အယံသမားအရိယောနိရာမိသောတမာရိရရင်ဖြူစင်တဲ့ကိလေသာအမိသားတွေကင်းသွားစိတ်တက်တယ်တမာရိရလာရင်နော်ကြည်လင်းလာတဲ့စိတ်ကနေလို့နေလို့ကောင်းတယ်ဆိုတော့ဒါပဲလေစိတ်ကကိလေသာညစ်ကြေးတွေဒေါသတွေကင်းနေလောဘတွေကင်းနေမောဟတွေကင်းနေမာရိရဒီမစိတ်နဲ့အောင်တဲ့ကတ်သွားဘာလောဘမှမဝင်ပါဘူးဗျာဘာဒေါသမှမဝင်အဲ့ချိန်မှာတော်တော်ကောင်းဒါကြောင့်မို့ယောဂီတွေ ဒီမဟာဆရာတော်ဒီနေ့မှားတာတော့တော်တော်ဆင်ပြေတယ်ဗျာမှတ်လို့ကောင်းလိုက်တာဗျာဒီလန်ထွက်လာဒါပဲမာရိရတယ်ဒီအာဟုနမစိတ်နဲ့ကတ်သွားကတ်သွားရင်ဘုန်းကြီးတို့တွေဘုန်းကြီးတို့နော်အာတော်တော်ထိုင်ကိုကောင်းတာချင်းအဲ့ဒါလည်းအများတော့မဖြစ်ဘူးဒါကြောင့်ဘုန်းကြီးကတော့တိုက်တွန်းတာထိုင်ကိုကောင်းတဲ့ချင်းဆက်ထိုင်တယ်ကို့မှာကြံတဲ့ကိစ္စဝိစ္စမရှိဘူးကိစ္စဝိစ္စရှိရင်တော့ထပြီးလုံးလုံးရတာပဲ ဝိဇ္ဇဝိဇ္ဇရှိတာကြီးနဲ့မလောက်ဖက်နဲ့နေရာကြီးလည်းပြန်ရောက်နေပြန်ရောက်ငါဟာမလောက်ရသေးဟိုထိုင်ရင်းနဲ့လုံလုံအဲအဲ့ဒါလည်းရှိသေးတယ်တချို့ကဖြတ်ချလိုက်ထိုင်လို့ကောင်းရင်ဆက်ထိုင်ဒီနေ့အလုံးတခြားလုံးမရှိဘူးဆိုရင်တော့ဘုန်းကြီးတော့ထိုင်စီခြင်းတယ်ဘုန်းကြီးတို့လည်းအဲ့ဒါမျိုးတစ်ခါတည်းထိုင်လိုက်တယ်ကန္တလီဒီမှာညဒီကတယောက်ရဲ့အမိတရားစစ်ပင်တာရှိတယ်သူကထိုင်ကောင်းလို့ထိုင်လိုက်တာရှိတယ်သူကစောစောခေါ်ထား ပြီးမှပဲပြန်ခေါ်ပေးလိုက်ပါနော်အမြဲတမ်းထိုင်မကောင်းဘူးတော့မှတ်တာနော်ထိုင်ကောင်းတဲ့ချိန်လေးမှာဘာလို့မလဲတဏ္ဍာရီကကြိုးစားထိုင်လိုက်ပြီးတဲ့အခါကျတော့ဣရိယာပုညီမြောက်တော့လောက်ရတယ်နော်ဘာဖြစ်လို့ခန္ဓာကိုယ်ရခန္ဓာကိုယ်ကြီးပဲဒီအထိုင်နေသိမ့်များလာရင်လည်းမရအောင်သူညီမြတော့ဣရိယာပုညီမြောက်လုပ်ပေးတာလို့စီဝမ်းနေညီမြစီဝမ်းနေပုံမှန်ဖြစ်အောင်ရေတောက်ပေးတာလို့လုပ်ရတယ် ထိုင်ပြီးလို့ရှိရင်ပြန်ပြီးတော့ညောင်းညာပြေတဲ့နေတဲ့နဲ့ထိုင်မနေနဲ့ဈဉံလျှောက်တာတို့မတရမတ်တာတို့ခုနနှစ်နာရီလောက်ထိုင်လိုက်တဲ့နှစ်နာရီနဲ့ညီအောင်ပြန်လုပ်အဲ့ဒါမှခန္ဓာကိုယ်ကဣရိယာပုညီမြပြီးယောဂကင်းနဲ့ယောဂကင်းမှမှတ်လို့ကောင်းတရတဲ့တိတ်မသိတာဘူးဘုန်းကြီးတို့ရဲရှည်လာများလို့တခါအဲ့ဒီပြဿနာတက်တော့ဘုန်းကြီးကိုယ်တိုင်ကြုံမှုလို့ဒါဘုန်းကြီးကိုယ်တိုင်အထိုင်နေရများခဲ့တဲ့ဈဉံလျှောက်တာနဲတယ် ကရေတော့ကနေတဲ့အဲ့မှာအကုန်လုံးပြဿနာတက်တာရေတော့နေလာတဲ့ကကြဘာဖြစ်လဲထိုင်များပြီးရေတော့နေလာတဲ့ကစိကျုပ်ဝမ်းကျုပ်တွေဖြစ်တော့စိကျုပ်ဝမ်းကျုပ်တွေဖြစ်လာတော့ဒီမောက်ကအဖူးလုံးတွေတစ်ခုပြီးတစ်ခုပေါက်တာတစ်လုံးပြီးတစ်လုံးတစ်လုံးပြောင်းမဲ့ကြရင်နောက်ထပ်တစ်လုံးကလာပြီအဆုံးတာအဲ့ရနဲ့တစ်စင်ဘဲလာဒီပါဇက်တွေနှုတ်ခမ်းတွေအကုန်ကွဲလာတဖုံးတွေရောမျိုးစုံဖြစ်လာအဲ့ဒီမှာအထုလို့လုံးဝကိုမကောင်းဘူး သိတဲ့ချိန်ကြပြန်ပြီးတော့ပြုပြင်ရတာတော်တော်လေးပြုပြင်ရတယ်အဲ့ဒါမျိုးတွေဖြစ်နေဒါကြောင့်မို့အထိုင်မများပါစေနဲ့အထိုင်များရင်လည်းပြန်ညှိပေးပါနောက်တစ်ခုကတော့အယံသမารိမဟာပုရိသသေဝိတောသမာဓိလို့ဆိုတာတမန်ပုဂ္ဂိုလ်ကြီးရနိုင်တဲ့အလုံးမဟုတ်ဘူးတကယ်ကြိုးစားတဲ့လူတော်လူများသူတော်သူများတွေရဲ့ ပုဂ္ဂိုလ်မျိုးမှာရနိုင်တာဝင်သူကမဟာဘူရိတဆိုယောက်ျားမြတ်အင်းသူတော်သူမြတ်ကိုဆိုလိုတယ်တကယ်ကိုလုံလဝရိယရှိတဲ့ပုဂ္ဂိုလ်မျိုးနော်မျိုးသမီးမျိုးမျိုးသားဖြစ်ဖြစ်သူတို့ကောစိတ်တက်ရှိတဲ့ပုဂ္ဂိုလ်မျိုးမှာရနိုင်ဘုလို့ဆိုမရပါဘူးနောက်တစ်ခုကတော့အယံတမာရိတန်တော်ပဏိတော်ပရိပတ္တလတ်တော်ဧကောဒီဘာဝတိကတော်ဒီတမာရိရလာငြိမ့်နေရမယ် နော်တမာရိယဒီလိုလှုပ်နေတာမဟုတ်သေးဘူးဗျာအဲ့ဒါတမာရိယတော့မဟုတ်ကိုယ့်အကိုငိမ့်ညင်လို့ငိမ့်နေမှတ်တာလည်းမှတ်တာနဲ့တခါတည်းယောဂီကဒီလိုလှုပ်နေကြချင်းနဲ့ဒီလိုကိုလှုပ်ရမှကျေနပ်နေရှုရှက်လှုပ်ရရင်ရှုရှက်ဖြစ်ရမှကျေနပ်တမာရိယအဲ့လိုမဟုတ်ငြိမ်သက်နေတဲ့တမာရိယလည်းပေါ့ပြီးတော့ငြိမ်သက်အေးချမ်းနေကိလေသာငြိမ်းခြင်းကြောင့်ရတဲ့တရားဖြစ်ရည်တဲ့နော် ငြိမ်သက်ငြိမ်ချက်နဲ့ကိလေသာငြိမ်သွားတယ်ငြိမ်ကိလေသာမဖြစ်တော့ကိလေသာမဖြစ်ရင်ဒါငြိမ်နေတာခုနဒီလိုဒီလိုလှုပ်နေတာလှုပ်တာလေးကိုသဘောကျတယ်ကြိုက်တယ်ဒါကလောဘပဲနော်ဒီတမာရိဆိုစိတ်တည်ငြိမ်မှုကြောင့်တည်ကြည်မှုကြောင့်ရတဲ့အကျိုးတရားဖြစ်တယ်လုံးလစိုက်ထုံမှုနဲ့တကားပြစိတ်ပြကိလေသာနှိပ်ကိုယ်ရတားစီရသောတရားမဟုတ်ကိလေသာတွေကို ဒီခါလေအတင်းကြီးဖိနှိပ်ထားလို့ရထားတဲ့ဟာမျိုးမဟုတ်ဘူးတမားတွေကနော်ထိမ့်ချုပ်တာဟာဒါတွေမဖြစ်အောင်အတင်းထိမ့်ချုပ်တာလို့ရတဲ့အရာမဟုတ်ဘူးလို့ဒါပြောသွားတယ်ဒီလောကီဇန်နေဟိုဇန်တရားအထုတ်တဲ့ပုဂ္ဂိုလ်ဆိုပါလို့ဒီကာမိသန္တာနိဝေနတွေနိဝေနတရားတွေကိုယ်တဏ္ဍာမုံရအောင်အထုတ်ရတယ်အဲ့လိုအထုတ်မှဒီကဇန်ကရ ဝိပဿနာပိုင်းမှာကျတော့ကိလေသာတွေမဖြစ်အောင်အထောက်အောင်ကိလေသာတွေဖြစ်နေသေးတော့ဘာဝိပဿနာဉာဏ်မှဖြစ်ဘူးမဖြစ်ရင်လည်းဘာဉာဏ်မှမဖြစ်ရင်ဘာမဲ့ဖို့မှမရဘူးပေါ့ဗျာဒါမှတ်တာပေါ့ဒါကနံပါတ်၄နော်အဲ့ဒီလိုသူတို့အင်္ဂုတ္တပစ္စကနိဗ္ဗာန်မှာဒါဘုရားဟောသွားတယ်ပေါ့ဗျာနောက်သမารိတုတ်တစ်ခုမှじゃပြောင်းဘာဟောပြန်လဲဆို အဲ့ဒါလည်းကောင်းပါဘာဟောတာလဲဆိုတော့ဘုရားရှင်တာဝတိမြို့စေတုံကျောင်းမှာနေတဲ့အချိန်ဒီမှာလည်းတမာရီတုတ်ဒီကတော့ခန္ဓာဝက်ကတန်ယုံမှာဟောတာတဲ့တုတ်တုတ်ပါအများသောအားဖြင့်ဒီမှာလည်းကိုကြည်ရင်တို့ဒီစာသူတို့ကြောညာမှာတင်ထားတယ်နော်တမာရီဘေခွေဘာဝိတာတမာရီအောင်အထုတ်ကြတမာရီတော်ဘေခွေဘေခွေယထာဘုဒ္ဓံပဇာနာတိ တမာရီရတဲ့ပုဂ္ဂိုလ်မှာအမှန်တိုင်းသိတဲ့ဉာဏ်မျိုးဖြစ်မယ်။ဒါသူခဏခဏပြောင်း။ပြီးတော့ဘာတွေကိုအမှန်တိုင်းသိတယ်လဲဒါမေးစရာရှိတယ်။တမာရီရတာဘာတွေအမှန်တိုင်းသိလဲဝိပဿနာရှုတဲ့ပုဂ္ဂိုလ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဆိုတာကဥပါဒနဲ့ခန္ဓာ၅ပါးတို့ရဲ့ဖြစ်ကြောင်းချုပ်ကြောင်းဟုတ်တိုင်းမှန်တာသိနော်။နေရာဓမ္မကြီးတော့ကသူကဥပါဒနဲ့ခန္ဓာ၅ပါးကိုရှုတယ်ဆို အဲတော့မင်းသူပြောတယ်အဲ့ဒီဥပါဒနာဆွဲလန်းနေတဲ့ခန္ဓာ၅ပါးပေါ့ပေါ့နော်ဥပါဒနာခန္ဓာခေါ်တယ်ဒီခန္ဓာ၅ပါးဖြစ်တဲ့သဘောလည်းသိတယ်ပြက်တဲ့သဘောကိုလည်းသိတော့မပြတ်ဖြစ်တယ်ဆိုချုပ်တာပေါ့လုံးဝချုပ်သွားတော့မဟုတ်ဘူးဗျာရှင်းဘောလည်းပြောက်လိုက်ဘောလည်းပြက်ဘောလည်းပြောက်လိုက်နေတာကိုချုပ်တယ်လို့တောင်းနော်ဒါတွေဟိုဗာနဲ့တူလဲဆိုဝေဒနာချုပ်တယ်ဆိုတော့မျိုးဝေဒနာတော့မချုပ်ဘူးပေါ်လိုက်ပြောက်လိုက်ဖြစ်တာလေ ဟိုလုံးဝမချုပ်ဝေဒနာတစ်ခုပြီးတစ်ခုပေါ်နေဒုက္ခဝေဒနာပေါ်မယ်ဒုက္ခဝေဒနာကြော်သွားဒုက္ခဝေဒနာလာမယ်ဒုက္ခဝေဒနာမပေါ်ရင်ဥပ္ပခဝေဒနာပေါ်ဒီလိုပဲလဲနေတာဘယ်တော့မှမချုပ်ဘူးဒီပေါ်မှာမိတည်နေတဲ့ဒုက္ခနော်တဏှာဒိဋ္ဌိမာနကိလေသာတွေပဲချုပ်အောင်ကျင့်လို့ရမနေ့ကပြောခဲ့တယ်ဝေဒနာနုပဒနာဆိုတဲ့နေရာမှာတက္ကပညာသုံးပါးကြောင့်ဝေဒနာချုပ်အောင်ကျင့်လို့မရဘူးအဲ့ဒီဝေဒနာပေါ်မှာဖြစ်နေတဲ့တဏှာဒိဋ္ဌိမာန ပဲချို့အောင်မဖြစ်အောင်ကျင့်လို့ရတယ်ဒါလေးမှတ်တာနော်ဒီစကားအသုံးနှုန်းနေနဲ့လွဲတတ်တယ်ပရိသသမုပ္ပါတရားတော်မှာဝိညာဏနိရောဓတဏှာနိရောဓဆိုတာဖြစ်ပြီးပြတ်တဲ့သဘောမျိုးပြောလုံးဝချုပ်သွားတာမျိုးမဟုတ်ဘူးဝိညာဉ်တော့တမျိုးမျိုးရှိနေမှာပဲမသိမချင်းဖြစ်နေတယ်အဲ့ဒီဝေဒနာပေါ်မှာမှီးတီးနေတဲ့ကိလေသာတွေတဏှာဒိဋ္ဌိမာနတွေမနေ့ကစက္ကတက္ကပညာတော့မှာဒါဟောထားတာ ဒါတွေကွာအောင်မဖြစ်အောင်ဘယ်လိုကျင့်ရမလဲဒီနေပေးတာပထမဆုံးတမာရိရလာပြီဆိုရင်သူကအဟုတ်တိုင်းမှဆိုဘာသည်လဲဝေဒနာယူဘက်ခန္ဓာဆိုပါယုတ်တရားတွေဖြစ်ကြောင်းယုတ်တရားတွေပြက်ကြောင်းဒါတွေသိရဝေဒနာရဲ့ဖြစ်ကြောင်း ဝေဒနာရဲ့ပြက်ကြောင်းဒါတွေသိပြက်တယ်ချုပ်တယ်တုံးတယ်ပေါ့ဗျာအဖြစ်ကြောင်းဆိုတာဘာလဲခန္ဓာ၅ပါးကို ကိုကပါလဲနှစ်သက်နေဒါမနေ့ကတဏှာထားကိုပြောတယ်ဟောဒီခန္ဓာကငါခန္ဓာကိုပဲငါရုပ်ကြီးပဲငါမျက်နှာပဲငါမျက်လုံးပဲငါကိုယ်ပဲဒီလိုနှစ်သက်တာလေဘုံရောလူကတရားအမထုတ်နှစ်သက်တယ်ကိုယ်မျက်လုံးလေးကိုလည်းတတတာနဲ့မျက်ကလေးတွေဆိုမျက်ခုံးလေးတွေမကောင်းမျက်လုံးအခုဒီလိုပါပဲဘယ်သူမဆိုနှစ်သက်မြတ်နိုးတာပဲလေအဲ့ဒါတဏှာပဲအဲ့ဒီတဏှာကွာအောင်ကျင့်ရတာ ဒီခန္ဓာ၅ပါးပေါ်မှာသုံးဖို့ရုပ်ခန္ဓာပေါ်နှစ်နှစ်သက်တယ်ညံ့နိုးတယ်ညံ့နိုးပြီးဆွဲလန်းတယ်အဲ့ဒါတဏှာဖြစ်တာဟောတဏှာဖြစ်လာတော့ကခုနဘာဖြစ်လဲတဏှာဖြစ်ဥပါဒံဖြစ်တာပေါ့ဆွဲလန်းတော့ဆွဲလန်းမှုဖြစ်လာတော့ဘဝတွေလာတော့တာပေါ့ဆွဲလန်းတော့ရအောင်ပြုလုပ်တော့တာပဲလေနောက်ဘဝရအောင်ပြုလုပ်မယ်ခုဘဝလှအောင်ပြုလုပ်မယ်ဒါမျိုးပေါ့ဒါတော့ဘဝနဲ့ဆိုင်တော့ဆွဲလန်းနေတော့ ကံနေပြုလုပ်တာကမ္မဘဝတွေပြုလုပ်တာကမ္မဘဝတွေပြုလိုက်တော့ဟောဒီဒီကံနေလုပ်လိုက်တော့နောက်ဘဝအသေးပြန်ဖြစ်ပြန်ရဲ့အဲအဲ့ဒီတမာတွေတို့ကအဲ့လိုကြောင်းကျိုးတွေဆောက်အောင်ဘဝကမ္မဘဝကံနေပြုလုပ်ထားတဲ့ကြောင့်ဒီကံနေဒီဘဝဘဝသေသွားတဲ့ကနောက်ဘဝအသေးရောက်တော့ဘဝပစ္စယဇာတိဇာတိပစ္စယနောက်ကလာပြီးအိုရာတွေသေတာတွေထပ်လာမယ်ပြီးတော့အဲ့ဒါတွေလောက်တင်လာဆိုသောကပရိဒီဝါဒါတွေလည်းထပ်ဖြစ်တယ်ဆိုအဲ့ဒီ တမာရီတုတ်ကအဲ့လိုခေါ်တာဒါကတော့ခန္ဓာ၅ပါးရဲ့ဖြစ်ကြောင်းပေါ့ချုပ်ကြောင်းညာပါအဲ့ဒီကပြောင်းမြန်ပေါ့နော်တကယ်လို့ဒီခန္ဓာ၅ပါးဆွဲလန်းနေတဲ့ခန္ဓာ၅ပါးပေါ်မှာအမှန်တမ်းသိအောင်ရှုမယ်ဆိုရင်တော့ဒါတွေပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြဒီလိုမြင်ရင်တော့ဒီပေါ်မှာပဲနှစ်သက်တော်မလို့ဗျာနော် ဆင်းရဲကိုမြင်လာမယ်ပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်ဆင်းရဲမြင်လာဆင်းရဲမြင်လာမလို့ချင်တော့ဘူးပေါ့ဆင်းရဲမမြင်တော့ဘုန်းကြီးတို့ကလိုချင်နှစ်သက်တာမလို့ချင်တော့မဆွဲလန်းဘူးပြမဆွဲလန်းတော့လေဒါတွေရအောင်မပြုတ်တော့ဘူးမပြုတ်တော့လေနောက်ထပ်ဘဝတွေမဖြစ်တော့ဘူးအဲ့လိုဘဝတွေချုပ်အောင်ငြင်းအောင်ကျင့်ရတော့ဒီတော့ကအဲ့ဒီလိုနောက်ဒီတမာရိယောအထုတ်တဲ့တွင်ဘာအကျိုးကျေးဇူးရှိသလဲ အဲ့မှာလေတမာရီဘာဝနာတော့ဆိုအင်္ဂုတ္ထုစတုကနိဗ္ဗာန်မှာပြဘုရားဟောပြတယ်။ဟောတမာရီရထားတဲ့ပုဂ္ဂိုလ်ကဒိဋ္ဌဓမ္မဒုက္ခဝိရာယဒီဘက်ဘဝမှာကိုချမ်းသာနေရတယ်နော်။ဘုန်းကြီးတို့တမာရီရထားတဲ့ပုဂ္ဂိုလ်နဲ့မရထားတဲ့ပုဂ္ဂိုလ်သိတာအလုံးလုံးတာပဲဖြစ်မျောတာပဲဖြစ်ဘုန်းကြီးလည်းကြည့်လို့ရတယ်နော်။မစုမစုကြည့်လို့ရတယ်။သူဒီဒီငြိမ်နဲ့တမာရီရရနဲ့ပြောနေသလား။ရောက်ရခန့်ဟာတချို့ကစကားပြောတော့မငြိမ်ဘူးသူ့ကြည့်တာကိုဘေးကကြည့်ရတာမောတာ သူကိုယ်တိုင်ဆိုဘယ်လောက်မောမယ်မသိဘူးအဲ့လိုသမာဓိများတဲ့ပုဂ္ဂိုလ်ကသူပြောတာဟောပါလောက်တော့ပြားနေတာရောက်ရခတ်နေတော့ရောက်ရကမငြိမ့်ဘူးအမှားမှားအယုံနေချက်ဖြစ်တတ်တယ်သမာဓိရတဲ့ပုဂ္ဂိုလ်များကြစိတ်တည်ငြိမ်တယ်စိတ်တည်ငြိမ်တော့လုံးသမျှလေးတည်ငြိမ်နဲ့လုံနိုင်တယ်ပြောသမျှလေးတည်ငြိမ်နဲ့ပြောနိုင်တယ်အဲ့လိုတည်ငြိမ်နဲ့ပြောနိုင်ပြီလုံနိုင်ပြီဆိုဒီဘက်ဘဝမှာအမှားနဲ့တော့ဗျာအမှားနဲ့တော့ချမ်းသာတာ ဒါကိုဘုရားကသမာရိရတဲ့ပုံကိုယ်တွေဟာဒိဋ္ဌဓမ္မဒုက္ခဝိဟာရယဒီဘဝမှာကိုချမ်းသာတာနေနိုင်တယ်ချမ်းသာတာနေရတယ်ဒီအမကန်ကြံလိမ့်မယ်ဒါကြောင့်မို့သမာရိယအောင်အထုတ်ဟုတ်လားဉာဏ်နဲ့နောက်ထားဒီချမ်းချမ်းသာတာကိုနေရတယ်စိတ်ချမ်းသာကိုချမ်းသာနေနေနိုင်နံပါတ်1ဝိပဿနာတွေအထုတ်ပြီးဆိုညာနာဓာတနာပရိလာပါ ဉာဏ်အမြင်တွေရပါတယ်တဲ့တမာရိယတမာရိယမှာတကြောင်ဝိပဿနာဉာဏ်ဖြစ်တယ်တမာရိမြဝိပဿနာဉာဏ်မဖြစ်ဘူးဇန်လန်းသွားမယ်ဆိုတမာရိယမှာပဲဇန်ဉာဏ်ဇန်ပညာတွေရရမယ်တမာရိမြရင်ဘာပညာမှမရဘူးဒါမှတ်ထားမယ်နော်ဒီတော့တမာရိယရင်နောက်ကဉာဏ်အမြင်တွေဝိပဿနာဉာဏ်အမြင်တွေလည်းရလာမယ်ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်များတမာရိရလာတဲ့ပုဂ္ဂိုလ်တွေက တတိတံပစေညာတတိလည်းအကောင်းလာမယ်ဉာဏ်တွေလည်းအကောင်းလာတတိဉာဏ်တွေရတဲ့အကျိုးတွေတတိဉာဏ်ရှိတဲ့အကျိုးတွေရလာမယ်ဘာလို့လို့ပေါ့တမာရီရှိလေတတိလေးရရှိလာတတိလေးတွေရှိလာတော့ကဉာဏ်ကလည်းပါလာဘယ်လိုလုပ်ရင်သိတယ်ဘယ်လိုလုပ်ရင်မသိဘူးဒါတွေသူ့အတူသဘောပေါက်လာလောက်တာပဲဖြစ်ဖြစ်ပြောတာပဲဖြစ်ဖြစ် သမာဓိရတဲ့ပုဂ္ဂိုလ်ဒါလေးမှတ်ထားမှာနော်သမာဓိရတဲ့ပုဂ္ဂိုလ်ကတတိဉာဏ်ပညာတွေအကောင်းစေတယ်ဖြစ်စေတယ်အဲ့ဒီအကျိုးတွေရစေတယ်ဒါလေးလည်းမှတ်တယ်ဒါလည်းကောင်းတယ်သမာဓိရမှတတိရှိတယ်သမာဓိရမှဉာဏ်ဖြစ်တယ်ဒါလေးကတွဲနေတော့ဗျာသူကတော့တတိတံပစင်လို့သုံးထားတယ်တံပစင်ဆိုတာကတော့တိတံပြောရရင်တော့ဒီကတော့ဗြဟ္မာလုပ်ငန်းတစ်ခုလုပ်မယ်ကြံအကျိုးရှိမရှိ ကျိုးမရှိရှိမရှိနောက်ထပ်ပါစဉ်းစားလဲကျိုးရှိပြီမလို့တခါတလေလှုပ်တဲ့မလှုပ်တဲ့ပြောတဲ့မပြောတဲ့ဒါတွေထပ်စဉ်းစားတော့သမာဓိရတဲ့ပုံပေါ့နော်သမာဓိမရဘူးဆိုတော့ तू ကလှုပ်တဲ့မလှုပ်တဲ့မစဉ်းစားဘူးရန်လှုပ်တော့အမှားတွေရလုံးပြီသမာဓိရတဲ့ပုံကဗြဟ္မလှုပ်တဲ့အကျိုးရှိမရှိစဉ်းစားအကျိုးရှိရင်လှုပ်တယ်အကျိုးမရှိမလှုပ်အကျိုးရှိတယ်လှုပ်ရမလားဆိုသမာဓိရတဲ့ပုံကနောက်တော့ထပ်စဉ်းစားဟောဒါငါနဲ့ငါလှုပ်လို့တင့်တော်ပါမလားအဖုံးကြီးတို့ဖုံးကြီးတွေပေါ့ဗျာတချို့တွေ ဟိုဘုန်းကြီးတို့စီဝါရေးမျက်စိမဖြေပါမမြင်ပါဘူးဒီကျုပ်ဘုန်းကြီးတွေကဘုန်းကြီးလုံနေစီဝါရေးမျက်စိမြင်ဘုန်းကြီးကဘုန်းကြီးလုံလုံမှာလေစီဝါရေးမျက်စိမြင်ပြီးတော့စီဝါရေးရှောက်လုံနေတော့ဒီကဓမ္မတွေကသိပဲကြီးညိုလို့လွယ်လွယ်မှာနာမျိုးပေါ့ဗျာဒါလုံးတင်မလုံးတင်စဉ်းစားတာပေါ့ဓမ္မတွေရှိတာတော့အော်ငါရမ်းဘွားဖြစ်နေတာဒါမလုံးတင်ဘူးဒါမျိုးတွေပေါ့ ပြီးတော့ခောစရတမညာအာယုံတစ်ခုတည်းကို ထားနိုင်တယ်ပြီးတဲ့ခါကျတော့အာတမောအတမစညာဆိုတော့ကမမှန်ကန်ကန်သိတာပါဗျာတဘာဝတွေသိတယ်ကြောင်းကျိုးတွေသိတယ်နေစာဒုက္ခနတ္တသိတယ်ညာရီကတော့တမစညာလို့ခေါ်ပါတယ်နောက်ဆုံးတော့ဒီတမာရီအားကောင်းတဲ့ပုဂ္ဂိုလ်တမာရီရတဲ့ပုဂ္ဂိုလ်တွေဟာဝိပဿနာခုနညာနာဒသနာပရိလာပါရညာနာဒသနာပရိလာပါယ ဝိပဿနာဉာဏ်นี่ဆင်းဆင်းတက်လာပြီဆိုနောက်ဆုံးတော့ဘာရလာအာတဝအာတဝနာခယာနာအာတဝဒီကုံနဲ့ဉာဏ်မဉဏ်ဖွညာရတယ်ပြောတာဟောဗျာဝိပဿနာဉာဏ်นี่ဆင်းဆင်းတက်အောင်လုပ်မယ်တမာရီရလာဖြစ်လာမယ်ပြီးတော့ဘာဖြစ်လာမလဲမဉဏ်ဖွညာရသွားမယ်ဒါတွေပြောတယ်နော်အဲ့ဒါလေးလည်းမှတ်ထားပါဗျာ ဒါနဲ့ပတ်သက်ပြီးဒီမှာတော့တမာရီနဲ့ပတ်သက်ပြီးတော့အများကြီးပါပဲဒီမှာနောက်ဒီမှာဘုန်းကြီးတို့တမာရီမရနိုင်တဲ့အကြောင်းလေးဒီဒီဟာလေးလည်းကောင်းတယ်နော်တမာရီမရနိုင်တဲ့အကြောင်းဒီတစ်ခုလေးပြောပါဦးဒါတော့ဘယ်မှာပါလဲဆိုတော့တေတုတ်တေတုတ်စစ်စတေတုတ်ဆထေရကာတာတေတုတ်ဆမထေရဲ့ အကြောင်းအရာမှာပါတာပေါ့ဗျအဲ့ဒီမှာတမာရီမရနိုင်တဲ့အကြောင်းနံပါတ်1ကမာနေနာဝန်စီတာတေဟုတ်တယ်စာကြည့်ကြည့်နေဒါလေးကကောင်းတာပဲလို့မာနရှိနေတမာရီမရဘူးမာနခံနေတမာရီမရဘူးအဲ့တော့တရားတို့မာနချတယ်မာနမချသေးဘုန်းကြီးတို့တရားမရဘုန်းကြီးတို့လူ ဘုန်းကြီးတို့ဆိုပို့ခက်တယ်ဒီကနေ့တခြားနည်းတွေသွားခံကိုကမာနကြီးတစ်ခွဲသားနဲ့သွားဝင်ဘာသမားကြီးမှမရအဲ့ဒါမှတ်တာတရားထုံနေပညာမှန်ရှိကိုကပညာတိုက်ပညာမှန်ချအာနာရှိအာနာမှန်ချပစ္စည်းရှိပစ္စည်းမှန်ချမှန်ချပြီးမှတရားထုံမှတရားရတယ်မှန်ကြီးနဲ့သွားအထုလို့ရဘူးဘုန်းကြီးရောလူရောနော်မာနအဲ့ဒါမှတ်တာ မာနလည်း၉မျိုးပြောတော့ဗောဗျာတချို့ကလည်းပညာတတ်ရင်ပညာတတ်လို့မှန်တတ်တယ်နော်ဟိနာမတတိတမတေယမဆိုမာနတစ်ခုတစ်ခုကိုပညာရာပဲဖြစ်ဖြစ်ရှိဝါရာပဲဖြစ်ဖြစ်၃မျိုး၃မျိုးခွဲပြားတာဒါထားပါအဲ့ဒီခုနမာနရှိရင်လည်းပဲတမာရီမရဘူးမာနရှိရင်လည်းပဲတမာရီမပြောနဲ့မေတ္တာဓာတ်လည်းမဖြစ်ပါဘူးမာနရှိတဲ့ပုဂ္ဂိုလ်တဏ္ဍာမှာမေတ္တာမရှိဘူး မေတ္တာရှိတဲ့ပုဂ္ဂိုလ်မေတ္တာစိတ်ဝင်နေတဲ့ပုဂ္ဂိုလ်မှလည်းမာနမရှိဘူးဒါလေးမှတ်ထားဖို့နောက်တစ်ခုကတော့ဗာလဲဆိုသင်္ခါရေသူတံကိလေသမာနတိမာနာတိအဲ့ဒါဗာလဲဆိုတော့သင်္ခါရတရားဆိုတာကသင်္ခါရတရားတွေဆိုတာကအစ္စတိကဘာကြီးက ကိုလောလောကူပြောကိုခန္ဓာကိုယ်မျက်စိနားလျာကိုစိတ်ဒါအစ္ဆတိကယနာ6ပါးအပြင်မှာတွေ့တယ်ဟိုပြိဿသမုပ္ပါဒ်ကခန္ဓာပြောခဲ့တယ်အပြင်မှာတွေ့တဲ့အာယုံ6ပါးအစင်းတို့အတန်တို့အနံ့တို့အရသာတို့စားစရာတို့အတွေ့အထိတို့ကြံတွေးစရာတို့ဒါဗေဒဗေဒာယနာ6ပါးအစ္ဆတိကယနာ6ပါးကိုယ်ခန္ဓာကိုယ်ရောပြောတယ်ဗေဒာယနာ6ပါးဆိုသာသမီပစ္စည်းတက်မဲ့အရာဝတ္ထုတွေပြောတယ် အဲ့ဒီပုံမှာတဏှာဒိဋ္ဌိမာနနဲ့ဆွဲလန်းထားမယ်ဆိုရင်တော့အာငါခန္ဓာကိုယ်ကြီးပဲတဏှာနဲ့ဆွဲတာငါပဲဒါပုဂ္ဂိုလ်သားတို့အတ္တကောင်ဝိညာဉ်ကောင်ပဲနဲ့ဆွဲလန်းထားတာတဏှာဒိဋ္ဌိမာနနဲ့တဏှာဂါဟဒိဋ္ဌိဂါဟမာနဂါဟပေါ့ဗျာတဏှာနဲ့ဆွဲယူထားတယ်ငါပဲငါသားပဲငါသမီးပဲငါပစ္စည်းပဲငါအကြောင်းပဲဒီလိုဆွဲလန်းနေရင်လည်းပဲညင်ညူးတယ်လို့ဆိုတယ် အဲ့ဒီညင်ညူဆွဲလန်းနေတယ်ပဲတမာရီမရနိုင်ဘူးအဲ့ဒီမှတော့နော်ဒီပစ္စည်းပစ္စည်းတွေပဲဆွဲလန်းနေမယ်သာသမီတွေပဲဆွဲလန်းနေမယ်ကိုယ်ခန္ဓာကိုယ်ဒါဆွဲလန်းနေမယ်ဒီတတ္တိယရွှေကျင်သာနာပဲဆရာတော်တပင်းဆရာတော်ဆိုတာနာမည်ကြီးတယ်ရွှေကျင်သာနာပိုင်းလောကမှာတပင်းဆရာတော်ကြီးကဘုရားကုံတော်ပွားတဲ့အခါနာမည်ကြီးတယ်ဘုန်းကြီးတို့ဘုရားကုံတော်ပွားတာဆိုသူ့လောက်ပွားနိုင်တယ် သူကဘုရားကုံတော်ပွားတယ်သူဒီဘုရားဇေဒီတော်ကြီးပတ်ပြီးတညာလုံးပွားတာဘုရားကုံတော်ကြီးပွားပြီနော်တညာလုံးနေနိုင်တယ်သူဘုရားတို့တိတမာရီနဲ့ပေါ့ငါကြောင့်တညာလုံးပွားတယ်သူအဲ့လောက်ထိပွားတော့ဆရာတော်ကြီးကဗာမိန့်ထားလဲဆိုဘုန်းကြီးတို့စာပေသမားတွေပညာတတ်တန်ဃာတွေမိန့်တာစာမဏတ္တငါမတ္တခဟကိုက်တတ်သည် စာရောတ္တပါယတရားဒီဒီတရားမကျင့်မနေနေခုနတဏဂါကိုက်မယ်ဒိဋ္ဌိဂါကိုက်မယ်မာနဂါကိုက်နော်အခန္ဓာငါငါဥစ္စာငါကြောင်းဘာသာငါသမီးငါတပည့်အစာကြီးငါရာတတ်တယ်ငါရာမြတ်တယ်ဒါငါသူကယောက်ျားမိမထင်မှတ်တာဒါကတဏဂါဟဒိဋ္ဌိဂါမာနကိုက်နော်စာတတ်လို့ရင်စာပဲတတ်တာကိုမကျင့်တဲ့အခါကျတော့ငါသာတတ်တယ်ငါသာသိတယ်ဆိုရင် တခြားပုဂ္ဂိုလ်မယုံမသေးမလေးစားရအကုန်ဖြစ်ကုန်တော့အဲကြောင့်သာမာရတငါမတဂဟကိုက်တတိစာပဲတည်တယ်အခုစာအခုသင်ပေးတာနော်သင်ပေးတယ်ဆိုမကျင်မဲနေနေတော့ဒါစာပဲတည်တာကိုကိုယ်တိုင်မသိနော်ဂဟကိုက်တတ်တယ်ဆိုတော့ဆွဲနေမှာပဲဒီဟာလေးပေါ့အဲငါတို့တည်တယ်ငါတို့ဒီဟာတွေငါနားလဲတယ်ဆိုတဲ့ပုံမျိုးနဲ့ဆွဲလန်းတတ်တယ်အဲမှာဆရာတော်ဘုရားရနောက်တော့ဗာမိတ်လဲဆိုတော့ စာမမတငါသာတခါဟကင်းပြသည်နော်စာတော့မတတ်ဘူးဒါပေမဲ့လို့တကယ်တရားထုတ်လိုက်ဒီတဏှာဆွဲဒိဋ္ဌိဆွဲမာနဆွဲတွေကင်းပါလေကျင့်မို့ဒီကပြောတာပါပဲဒါပညာတတ်ဆရာတော်ဒီပါမိတ်သွားတဲ့စကားပဲနော်ဒါတော့ဒါကြောင့်ဘုန်းကြီးတို့လေးတော်လေးလာမှာနော်ခုနတဏှာဒိဋ္ဌိမာနတွေဒီနေ့မနေ့ကပြောတဲ့တက္ကပညာတော့ကလည်းဒါပဲပပိစာတရား၃ပါးဆိုတဏှာဒိဋ္ဌိမာနပဲဒါတွေကို ကင်းသွားကုံသွားပြတ်သွားကျင်အောင်ဒါတွေရှိနေသမျှကလာဘုန်းကြီးတို့ဒီမှာတွေမရဘူးအဲ့ဒါလားမှတ်ပြီဒါကသူကသင်္ခါရေသူတံကိလေသာမာနတေလို့တုံးတာအစ္ဆဒဗိဒတဏ္ဍမှာရှိတဲ့တရားတွေပုံမှာတဏဒိဋ္ဌိမာနနဲ့စွဲယူတိုင်းလည်းပဲတမာရီမရဘူးအဲ့လိုပြောတယ်နောက်တစ်ခုလာဘလာဘေနမထိတာ လောကတရားတွေနှိမ့်ဆက်လာရင်လည်းပဲတမာရီမရနိုင်ဒီချိန်မှာဘုန်းကြီးတို့လူမျိုးတွေလောကတရားတွေနှိမ့်ဆက်လာတဲ့အခါကျတော့ဒါတွေပဲပြန်ရောက်နေတာလေပြန်ရောက်နေတော့တမာရီကရှိတဲ့တမာရီတွေပြုတ်ကျသွားတယ်။သွားကြည့်လိုက်ပြုတ်ကျသွားလဲသွားကြည့်လိုက်သွားနာထောင်လိုက်ပြုတ်ကျသွားလဲ။အဲ့တော့လောကရန်ဒီလူလောကတဲ့နေဘုန်းကြီးတွေလည်းကြုံတာပဲလူလည်းကြုံတာလောကရန်ဆိုတာ။လောကရန်ဆိုတာကဘာလဲပစ္စည်းရှာဖွေလို့ရတဲ့အခါရှိတယ်မရတဲ့အခါရှိတယ်။လာဘောအလာဘော နော်ရတော့ရတခါတည်းနာမည်ကောင်းရတာရှိတခါတည်းနာမည်ဆိုးရတာရှိတယ်နော်ဒါပေါ်ရတော့အရာတော့ဒုက္ခဒုက္ခခါရီဘီကိုချမ်းသာတယ်စိတ်ချမ်းသာတယ်တခါကြတကိုလည်းဆင်းရဲတယ်စိတ်လည်းဆင်းရဲဒါတွေလည်းကြုံတယ်နောက်တစ်ခုကနေနံပတနာကိုချီးမွမ်းခံမယ်ကဲ့ရဲ့ခံများသောချီးမွမ်းတာတွေကဲ့ရဲ့ခံတာများတယ်အဲဒီမှာကဲ့ရဲ့ခံလည်းသူကမခံနိုင်ဘူးတမာရီတွေပြုတ်ကြသွားတယ်ချီးမွမ်းမြိုင်လည်းမခံနိုင်ဘူး ချီမွန်တော်မြောက်ပါများတော့လည်းအောက်ကပြုတ်ကြသွားပြီနော်အဲ့ဒီလောကဓာတ်နေကျုံးလာရင်ဘုန်းကြီးတို့ခန္ဓာရေးချိဖို့ခက်တယ်လောကဓာတ်နေနှိမ့်ဆက်လာရင်လည်းပဲတမာရီပြုတ်ကြတတ်တယ်ဒါလေးမှတ်အောင်နော်ပြန်ချုပ်မယ်တမာရီပြက်ကြောင်တမာရီများနေတဲ့အကြောင်း၃ပါးတေတုဆာမထေရမိတ်ထားတယ်နံပါတ်1ပါလေမာနမာနရှိနေတမာရီမရဘူးနံပါတ်2 သင်္ခါရတရားဣဇရိကဘာဟိရဆိုတဲ့အာယုံဓဝရ6ပါးအာယုံ6ပါးပေါ့အဲ့ဒါဣဇရိကဘာဟိရနအဲ့ဒီသင်္ခါရတရားတွေပေါ်မှာတဏှာဒိဋ္ဌိမာနနဲ့ဆွဲလန်းနေမယ်ဆိုရင်လည်းပဲဓမ္မရီမရဘူးနံပါတ်3လောကရန်တရားတွေနှိမ့်ဆက်ခံရရင်လည်းပဲဓမ္မရီမရဘူးလောကရန်တရားတွေကနှိမ့်ဆက်နေမှာပဲအဲ့ဒါတွေကတော့ခံနေရအောင်ဓမ္မရီရမှာခံနေဓမ္မရီမရရင်မခံနိုင် အဲ့ဒီတရားတွေရှိနေသမျှကလည်းဘုန်းကြီးတို့တမန်မြာဘူးလို့မှတ်ထားပါအဲတော့ဒီနေ့ဟောပြောဆုံဆုံးပါတဲ့တရားတော်များကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဖူညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဒါတော့ဘုရားပြည့်ရဲ့ဆုနဲ့ပြည့်ရပါစေဘုရား။ဆုတောင်းရမယ်နော်။အလုံးလိုက်ဆုဣဒံမေဘုံညံဣဒံမေဘုံညံရကဖလား မေကဖလညာနတ္တညာနတ္တပစ္စယောပစ္စယောဟောတုဟောတုဣဒံမေပုံညံဣဒံမေပုံညံသဗ္ဗတတ္တနံသဗ္ဗတတ္တနံဘာစီမာဘာစီမာသဗ္ဗေတတ္တသဗ္ဗေတတ္တဒုက္ခိတာဒုက္ခိတာ ဟွန်တုဟွန်တုညာတယောညာတယောညာတယောညာဝကုသိုလ်ကုသိုလ်မြာမြာမြာမြာမြာယူရောဝိညာဘာဂုဏဘာဂုဏသာဓုသာဓုသာဓု တော်မူသောအမြာအမြာအမြာအမြာယူတော်မူကြောပါဘုရားသာဒါရုသာဒုသာဒုကုသိုလ်အမြာအမြာ မြတ်ဒီရောဘုရားအာသာ